1546ခုကောသသဂရိ1364ခုနှစ်ဥတုဝတ္တနာမူလရာသီတော်တလေးလာဇာ12ရက်နေ့နေ့လယ်ပိုင်းမဟာရန်ကုန်တိုင်းလိုင်မြို့နယ်မတ်9ရပ်ကွက်ဓမ္မရဂိတပြုမာစီတိုက်ခွဲဝဲသာသနာတော်ဤအသက်ဖြစ်သော

ဥဒေရွှေတော်ကျင်ကြီးမိသားစုမှ89လရန်ကုန်တသိန်းကျဥမောင်ချင်းမူတာကမိခင်တော်ခေါ်ပူဝါယေရှု၏ဥဒေရွှေတော်ကျင်ကြီးမိသားစုမှ920မှာပန္နုလလာလာသာရန်ကုန်နဲ့ကိုသောကျဥမောင်ခင်ရယေရှု၏မိခင်တော်ကျင်လာအမှုထားကဥကြည်တေတော်သန်းစမြတ်မိသားစုအမှ90မြင်းဆောင်သော3 18လရန်ကုန်မြို့တပေါင်းကြာဥဒါကင်ဟုတ်အာယီစု၏မိခင်တော်ချင်းအေမုထာကဥသိညောတော်ခင်ဝဲမိသားစု166ကဥအောင်ကြီးရနှစ်လန်းတပင်ရွှေတိရကွက်တလားမြို့တပေါင်းကြာဥကျော်မြင့်တော်ဆွေဆွေဝဲမိသားစုအမ63 18လရန်ကုန်9000ကြာဥဒိယဝဲတော်စင်စင်မိသားစုအမ90 18လ1000ကြာ ဒေါခင်ခင်အားမူထား၍သမီးမြင်းမြင့်၌အမ53မြင်းကြောင်းသောရှင်ဦးရလ9000ကျနဖက်မိဘမူထား၍ဥတင်ထွန်းအောင်ဒေါခင်လီလာမိသားစုအမ55မြင်းကြောင်းနှင့်ရှင်ဦးရလသာမောင်ဝင်းဖေရဲဝင်းကျော်သမီးမိမြတ်ပံမိသားစု2000ကျဝယ်လွန်သူနဖက်မိဘဖြစ်ကြသည့်ဦးချောင်ခွန်ဝိန်တော်လုံးဦးထွန်းမြင့်တော်ရှုတည်နှင့် အကိုပါဝင်တို့အားရည်စူး၍ကိုစိန်မြင့်မတန်တမြင့်အမတ်65 16လရာကိုမြို့တထောင်ကြနဖဲမိဘမုတာ၍ဥနံကိုကိုတော်ကျင်စိမိသားစုတမတကာကြီးစားတော့ဆိုင်တထောင်ကြနဖဲမိဘမုတာ၍ဥစံလင်တော်ချူမာလေးမိသားစုမတ်69 16လ3000ကြခါခင်ဥစိန်လည်းအာယိစုရဲ့မိခင်တော်သားနဲ့မုထာကသမီးမပူမချိုသားကိုစာနီမောင်နှမတစု အမ်44ယူနာပလာဇာ9000ကျနဖက်မိဘအမှုထား၍ဥဆောင်ဝင်ဒေါ်မီမီကျူအမတ်52လမ်း20တပေါင်းကျနဖက်မိဘဖြစ်ကြသောကွယ်လွန်သူဥထွန်းလိုက်တော်သားရှိတို့အားရည်စု၍ဘာခင်ဥတင်အောင်မြင့်မိခင်တော်လှလဝင်အမှုထားကဥလဝင်းထေဒေါ်ချွတ်ချောအောင်မိသားစုအမတ်98ငူဝါလံအလုံး9000ကျ နဖက်မိကအမှုထား၍ဥမောင်ကြီးတို့မြင့်မြင့်အေမိသားစုမ၄၄၃လဘူတထောင်တပေါင်းကြမိခင်တော်မိအာယေရှု၏ဖခင်ဦးလိုင်ဟင်အမှုထားကဥက္ကမောင်ဥမောင်ထွေတော်နုနုမိသားစုအမတ်တရား30မြင်းဆောင်55လရန်ကုန်မြို့တပေါင်းကြခင်မောဦးလင်ရှုပါယေရှု၏ဇနီးတော်ခင်ခင်မိသားစုအမတ်53မြင်းဆောင်3 ရှင်ဩဒါလ2000ကျနဖက်မိဘမူထား၍ဥအောင်ထီတော်တင်းင်းမြင့်မိသားစုအမတ်143မြင်းချောင်းနှင့်16လ1000ကျတို့ကိုတိန်တော်မင်္ဂလာကျမ်းငင်းအတွက်လူတန်းပြည့်လင်ရေရှင်ဆောက်လို့လူတန်းရန်အတွက်ဥထရဝဲတော်စင်စင်သားမောင်ကြီးရင်တိုင်းမအောင်သေးသမိမခင်လည်းဤမမင်းစုအမတ်66 19လ1000ကျ ဒုမတဘာကွယ်လွန်သူဖခင်ကြီးဥတံကင်ဟုတ်အာယုစုရဲ့ဥသိန်းကျော်တော်ခင်ဝင်သားမြို့ကျော်သူသမီးမြင့်မြင့်မောမိသားစုတလတပေါင်းကြလဘတ်သောမိဘများမူထား၍ဥကျော်ဝင်တော်ဆွေဆွေဝင်းသမီးကွင်းဖြူကျော်ဝင်းဤဖြူမိသားစုမှ63 16လတပေါင်းကြဥဇော်ဝင်းတော်မိမိကျွမ52လမ်း20 15000ကျပ် ဝယ်လွန်သူဥလိရှုပန်အတွက်ယေရှု၏ဥအောင်ထိတော်တင်တင်မြင့်တမိမချင်းချင်းမမမလာမြင့်မတုသာတမောင်နေလင်းမိသားစုအမတ်143 19လ9000ကျတပည့်မိဘမုတာ၏ဥတင်ထုံအောင်ဒေါခင်နီလာတာကြီးဝင်းဖေးတာငရဲဝင်းကျော်သမီးလေးမင်းမြပိုင်မိသားစုအမတ်95ပထမထရှင်ဥဒါလ3000ကျ ဥနိုင်ကိုကိုဒေါ်ကျင်စိန်ကွယ်လွန်သူဥလရွှေဥထုံးမြင့်ဒေါ်အေးချိုကိုကိုပန်းဝင်းတို့အာရီဆွေဥနိုင်ကိုကိုဒေါ်ကျင်စိန်သာဆွနိုင်ဥသမီစုမြတ်သွယ်နိုင်စုမြတ်သွယ်ထွေသမတကံကြီးရှုခင်းသာစားတော့ဆိုင်မိသားစုအလူငွေကြ၃မောင်းကြကွယ်လွန်သူဖခင်ကြီးဥပနိယမိခင်ကြီးဒေါခင်အမမကစွာယေရှု၏ဥကြည်သိတော်ဆန်းဆန်းမြင့်သမီးသူစားသိန်း ဝန်ဒီသိမိသားစုမှ89လမ်း1000ကျဒုမတဘာဒေါ်လာမြင့်မိသားစုရန်ငွေ1869စနေရဝယ်တောင်လာမိသားစုတို့၏ကုသိုလ်မင်္ဂလာဝယ်နှလုံးမှပြင်တရှင်းရှင်ဖို့ဘုရားရှင်တရားတော်အရှင်တန်ဃာတော်အရှင်မြတ်တို့ကျေးဇူးကုန်အာယုယူ၍လာဥချီမိုးရှိဘောကရောကတရဏဂုံတိလစောက်တည်ကြရအောင်တရှိခိုးခြင်း တရဏဂုံဆောက်တည်ခြင်းသီလဆောက်တည်ခြင်းဟာဘာသာရေးကြံကင်းလုပ်ငန်းရှေ့ရေးလုပ်ငန်းများလို့လည်းခေါ်ရပါတယ်အဲ့ဒါကိုကကုသိုလ်တစ်မျိုးကြီးတစ်မျိုးကြီးတစ်မျိုးကြီးရတဲ့ဆိုတာနှစ်ချိုက်သဘောကြပြီးတော့ဆိုကြရအောင်ရှင်ဘုရားရှင်ဘုရားဤတော်မြတ်သည်ဤတော်မြတ်သည်ဘုရားတရားသံဃာဘုရားတရားသံ တနာသုံးပါးယတနာသုံးပါးဆရာမိဘဆရာမိဘအနန္တငါးပါးအနန္တငါးပါးခင်မွန်ကြီးဆယ်ပါးတို့အားခင်မွန်ကြီးဆယ်ပါးတို့အားယမမိတော်ယမမိတော်ជីវာကြီးជីဝါ ပြင်းမရှိသောပြင်းမရှိသောပေါင်းညိုချမ်းသာပေါင်းညိုချမ်းသာဖြစ်ပါစေဖြစ်ပါစေဤနတ်တွေဖြင့်ဤနတ်တွေဖြင့်ယိုသေးစွာယိုသေးစွာရှိခိုးပူဇော်ရှိခိုးပူဇော်ဥမျောမလျော့ဥမျောမလျော့ကတော်ပါဤကတော်ပါဤရှင်ဘုရားရှင်ဘုရားမြတ်စွာဘုရားမြတ်စွာဘုရားညဉ့်ညတ်ထားသောညဉ့်ညတ်ထား ဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိဒုတိယံပိဗုဒ္ဓံတရဏံဂိသာမိဒုတိယံပိဓမ္မံတရဏံဂိသာမိဒုတိယံပိသံဃံတရဏံဂိသာမိဒုတိယံပိဗုဒ္ဓံတရဏံဂိသာမိ गच्छामि दाडियामि धर्मान्तरणां गच्छामि दाडियामि ताङ्गान्तरणां गच्छामि कोटद တာဘုဝေတ္တာဘုဝေယဘုဝေယဘုရားသာဖြစ်ပါ၏ဘုရားသာဖြစ်ပါ၏ဘုတ္တတ္တာဘုတ္တတ္တာဘုဝေယဘုဝေယဘုရားသာဖြစ်ပါ၏ဘုရားသာဖြစ်ပါ၏ဘုတ္တတ္တာဘုတ္တတ္တာဘုဝေယဘုဝေယသံဃာသာဖြစ်ပါ၏သံဃာသာဖြစ်ပါ၏ဤသို့အဖြစ် တို့အားဖြင့်ကိုယ်ဝေအားထားရာကိုယ်ဝေအားထားရာတရဏဂုံသုံးပါးနှင့်တကွာတရဏဂုံသုံးပါးနှင့်တကွာတမ္မှုရှောင်ခြင်းတမ္မှုရှောင်ခြင်းဉာဏ်အသွင်ဉာဏ်လင်သိက္ခာဒိဋ္ဌာဤဤသိက္ခာဒိဋ္ဌာဤကိုမှုရှောင်ခြင်းကိုမှုရှောင်ခြင်းဒါနာအသွင်ဒါနာ လင်သိက္ခာဒိဋ္ဌာဤဤသိက္ခာဒိဋ္ဌာဤမမြတ်မှုရှောင်ခြင်းမမြတ်မှုရှောင်ခြင်းဉာဏ်နာအသွင်ဉာဏ်နာအသွင်ဤလင်သိက္ခာဒိဋ္ဌာဤဤသိက္ခာဒိဋ္ဌာဤလိမ်မှုရှောင်ခြင်းလိမ်မှုရှောင်ခြင်းဉာဏ်နာအသွင်ဉာဏ်နာ ရင်သိက္ခာထိမ္မာဤရေရင်သိက္ခာထိမ္မာဤရေမှုရှောင်ခြင်းရေမှုရှောင်ခြင်းဒါနာအသွင်ဒါနာအသွင်ဒီလင်သိက္ခာထိမ္မာဤရေရင်သိက္ခာထိမ္မာဤရသာရှောင်ခြင်းရသာရှောင်ခြင်းဒါနာအသွင်ဒါနာအသွင်ဒီလင်သိက္ခာထိမ္မာဤရေရင်သိက္ခာထိမ္မာဤယောမှုရှောင်ခြင်းယော ညာနာအသွင်ဒီလေသိက္ခာဒိဋ္ဌာဤဒီလေသိက္ခာဒိဋ္ဌာဤမြင်မှုရှောင်ခြင်းမြင်မှုရှောင်ခြင်းညာနာအသွင်ညာနာအသွင်ဒီလေသိက္ခာဒိဋ္ဌာဤဒီလေသိက္ခာဒိဋ္ဌာဤဤတို့အဖြစ်ဤတို့အဖြစ်တရားနာခြင်းတရားနာ ရှင်ပါသီလာကိုရှင်ပါသီလာကိုမြတ်စွာဘုရားဤမြတ်စွာဘုရားဤသီလပါရမီတော်သီလပါရမီတော်ဘာငါတော်တို့ဤဘာငါတော်တို့ဤသီလသိက္ခာကိုသီလသိက္ခာကိုပူဇော်သောအဖြစ်၎င်းပူဇော်သောအဖြစ်၎င်းယခုနေငါဖတ်ကြယခုနေငါဖတ်ကြလူရှင်များတို့ လူရှင်များတို့သည်ကုသိုလ်စေရနာကို ကုသိုလ်စေရနာကိုဘုံမြူသောအခြင်း၎င်းဘုံမြူသောအခြင်း၎င်းအာယုခြင်းသောအာယုခြင်းသောရှောက်ပြီးပါ၏ရှောက်ပြီးပါ၏ရှင်ဘုရားရှင်ဘုရားအပမဒေနပမ္ပါဒိတအပမပါဒိတရှင်ဘုရားယနေ့ပြုလုပ်ကြတာကတိန်တော်မင်္ဂလာမှာ အောက်ကဥအင်္ဂရေကင်းဖြစ်နေလို့ဤရဲ့ယာတိခါကာလဇမာယီမမြတ်တနိုင်ဘူးမအေးပင်မအေးတော်လည်းပဲ ကြီးမားတော်လူတို့အတွက်300ဒီမှာအုပ်ခင်းကဇမာယီနဲ့မသိတော်ဘူးဒါကြောင့်သူအပြင်တော့တန်ဃာတော်တွေပေါ့အဲ့ဒီတန်ဃာတော်တွေဝိနည်းကကိစ္စပြုလုပ်ကြတဲ့အခါမပင်မပ ကျမ်းမာရေးပြည့်စုံစေခြင်းဟာကနေ့အဲအသာကျန်ခြင်းအလူကိုလူချင်းကိုအကြောင်းပြုပြီးတော့မှဖြစ်ပေါ်လာတဲ့တရားပဲအဲတော့သိဏောမင်္ဂလာနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့တရားပွဲလို့ဆိုရမှာပေါ့အဲတော့သိဆိုတာတိမာဆိုတဲ့ပါဠိကိုသိလို့ညမာမှုပြုလိုက် အဲ့တော့လက်ရင်းပုတ်ဖြစ်တဲ့ဒီမာအဲ့ဒီဒီမာဆိုတာအပိုင်းအခြားလို့ခေါ်ပါတယ်ဒီမာဆိုတာအပိုင်းအခြားတနည်းပြောရင်ကန့်တတ်နေမြေပါတယ်လေကန့်တတ်နေမြေဘုန်းကြီးတို့သိန်းတော်မင်္ဂလာမှာ၆တိုင်နေအတွင်းကပပလဲတတိုင်းအဲတခုပေါ့ပြင်ကပပလဲတခု အဲဒီလိုထုတ်ပြီးတော့နှစ်ခုနှစ်ခုရှိရမှာအတွင်းတန်ရဲ့အတွင်းဘက်အပါဟာအဲ့ဒါသိမ်တော်မင်္ဂလာပါပဲပြင်မကတိုင်ကားတော့ပါဟိုဝိနည်းတို့တတိုင်းတို့မတိုက်အောင်အကာချီးပြုသလိုဒီသိမ်တော်မင်္ဂလာပင်ရင်ကို အကအပွဲပြုတ်ထားတဲ့သဘောမျှပဲသူဟာသိမ်မဟုတ်ဘူးသိမ်ဆိုတာကအတွင်းမှာစိုက်ထားတဲ့အလဲကောင်းအသားဟာသိမ် အဲ့ဒါကန့်တတ်ထားတဲ့နယ်မြေတဲ့တနည်းပြောရင်လည်းလွတ်လပ်ရေးနယ်မြေလို့ခေါ်ပါတယ်ဘယ်လိုလွတ်လပ်တယ်လဲဆိုရင်အဲ့ဒီအတွင်းတိုင်းရဲ့အတွင်းသားအတွင်းမှာယရနာရှင်ငွေစိန်ကြောက်ပရမ ्या တွေထွက်လာရင်တိုင်းပြည်အုပ်ချုပ်တဲ့ပုဂ္ဂိုလ်များကသူစိတ်ထင်နိုင်ပြုလို့လို့မရဘူးအေးကာမဘောဓက တေးကြဒီနယ်မြေကိုပိုင်ဆိုင်ခွင့်တောင်းထားအခုခေတ်တော့သိတကားကမလို့ဆိုရမှာပါပဲအဲ့ဒီပုံကိုယ်တွေနဲ့ပြောချွညှိနှိုင်းပြီးမှလုတ်တဲ့လုတ်ထိုက်တာကိုပြုလုပ်လို့ရနားရှင်အောင်ပြောရရင်သိဏမင်္ဂလာထိုးတဲ့အပိုင်းကဏ္ဍအခုခေတ်ပြစ်မှုကျွလွန်ပြီးတော့ဟိုတန်ယုံနဲ့ဝင်သွားတယ်ဆိုရင် လက်ရှိနိုင်ငံရဲ့အာဏာပိုင်များကအဲ့ဒီတန်ရုံနဲ့ဝန်ဖမ်းလို့မရဘူး။တန်မှုတန်ညတ်တွေနဲ့ပြောဆိုပြီးတော့သူတို့ဖွင့်ပြမှသာလဲဥပဒေအရပြုလို့လို့ရ။အဲ့ဒါကိုကန့်သတ်နေပြီ။အခုသိန်းတော်မင်္ဂလာလေတကယ်တမ်းနာတွင်လွတ်လပ်ရေးနေပြီဖြစ်လို့ပြောရရင်ပြစ်မှုကျွလွန်သွားတဲ့လူတွေရောအဲ့ဒီသိန်းတော်မင်္ဂလာတဲ့ဝင်နေရင်ဒီတိုင်းဖမ်းလို့ဥပဒေပေါင်းမရဘူး ခုနကသိအမိတ်ခံယူထားရတဲ့သိဏဂါဓမ္မတွေနဲ့ပြောဆိုပြီးတော့မှဥရိလမ်းကြောင်းအရာပြုလုပ်လို့ရပါအပိမာဆိုတာအပိုင်အချာကန့်သတ်နေမြေလွတ်လိုက်ရင်နေမြေရဲ့အ내ဒိဋ္ဌိပဲပါပဲအဲ့ဒီသိဏ္ဍမင်္ဂလာနဲ့ပတ်သက်၍တစ်ချိန်ကဒီဟိုကျွန်းအနုရာဓမြို့တော်ကြီးမှာအနုံလာဒေဝီဆိုတဲ့မိဖုရားကြီးတို့အထုရှိပွားကြတာတဂရာကတိ အဲဒီတော့ဘေးထိပိယကတန်ဃာတော်များကိုလျှောက်ပါတယ်တပည့်တော်တို့နယ်မြေကအခုတဂရကရှင်းတိုင်းအောင်တီအောင်အထုတ်ထားတဲ့တွေ့တာကြောင့်သာသနာတော်အမြင့်တည်ပလားတဲ့အဲတော့သာသနာဆိုတာသီလသမာဓိပညာပါပဲအမေခံရတဲ့တန်ဃာတော်များကနာခောမဟာရာဇသာသနာ အမြင့်မတည်သေးပါဘူး ဘယ်လိုအမှသာသနာအမြင့်ဆွဲမလဲဆိုတော့သိမ့်တော်မင်္ဂလာရှိမှအမြင့်ဆွဲတယ်ဘာမင်္ဂလာရှိသိမ့်တော်မင်္ဂလာရှိအေးဘုန်းကြီးကျောင်းတွင်လည်းအဲ့ဒီသိမ့်တော်မင်္ဂလာရှိမှသာလင်သာသနာအုံမြင့်တည်ပါတယ်တဲ့ဘာကြောင့်လို့အဲ့ဒီသိမ့်တော်မင်္ဂလာဆိုတာတန်ဃာတော်များက သမုတ်ပေးထားအဲ့ဒီတန်ဃာတော်များ သမုတ်ပေးတဲ့သိမ့်ကို မြမတူရဲမဟုတ်ဘူးဂတိကရာတရက်တလာရဲမဟုတ်ဘူးကပီးကဘာကြာအောင်အဲ့ဒီသင်ကိုအုံဖွပြေကြီးပြက်စီလို့တကူတတ္တိစွန့်ရည်နဲ့ဘယ်လိုမှပယ်ဖြတ်လို့မရပါဘူးထိုအတူတရားကလည်းတကူတတ္တိနဲ့ပယ်ဖြတ်လို့မရပါဘူးထိုအတူသမထပြေအာနာရှင်ကြီးဟောလေးမူကြီးမယသေနာပတိဆိုတဲ့ အာနာရှင်ပုဂ္ဂိုလ်တွေကအဲ့ဒီတိမ်တော်မင်္ဂလာကိုပြည့်ကြည်ဖြတ်စီလို့ဖြတ်လို့မရပါဘူး။ဘာကြောင့်မပြတ်တယ်လဲတစ်ကဘာပြတ်ရင်တော့ဒီတိမ်တော်မင်္ဂလာပြတ်သွား။နှစ်သာသနာကုံဆုံးသွားရင်ဒီတိမ်တော်မင်္ဂလာပြတ်ပါ။သုံးသံဃာတော်များကဒီနေရာမလွတ်အပ်ဘူးဆိုပြီးမြတ်ကမွာနဲ့ပြန်ရုပ်သိမ်းလိုက်ရင်လည်းဒီတိမ်တော်မင်္ဂလာပြတ်ပါလေ။ကဘာပြတ်ရင်လည်း သာသနာကုံဆုံးရင်လေတန်ဃာတော်များက မလွတ်အပ်ဘူးဆိုပြီးတော့ကမောဟာနဲ့နှုတ်သိမ့်လိုက်ရင်လေအဲ့ဒါဒါကြောင့်ဘုန်းကြီးတို့တရားတော်မှာများအိန္ဒိယတိမြေတိသောဥပွဲရောလှုပ်စည်းဆိုင်ဆောက်ကြတဲ့အခါမှာမြေတန့်နဲ့မြေတန့်နဲ့ဆိုတာအဲ့ဒါပဲ ဘာကြောင့်တော့ဆိုတော့နှစ်တရာလောက်ဆိုရင်လောကကအပြောင်းလဲကြီးပြောင်းလဲသွားတာကိုမှန်ရလားဒီရွာတွေကလည်းသုတ်သားဖြစ်လို့ဖြစ်သုတ်သားတွေကလည်းမြို့ရွာဖြစ်လို့ဖြစ်ကျောင်းတွေကလည်းဘုန်းကြီးကျောင်းတွေကလည်းအိမ်ဖြစ်လို့ဖြစ်အိမ်တွေကလည်းဘုန်းကြီးကျောင်းကြီးဖြစ်လို့ဖြစ်နှစ်တရာအတွင်းမှာမှန်ရလားအမှန်တော့ဘုန်းကြီးတို့နေတဲ့နေရာကအိမ်တွေပဲ အဲဘုန်းကြီးကျောင်းကတနေရာမှာအဲ့ဒီဘုန်းကြီးကျောင်းတွေကိုသိမ့်ပြီးတော့ဒီနေရာကိုအစားပြန်ပေးလိုက်လို့ဟောအခုဘုန်းကြီးကျောင်းဖြစ်လာတာသဘောပေါက်မလားပဲအဲ့တော့နှစ်90ကျော်သွားတယ်ဆိုရင်နေရာတွေဟာအပြောင်းအလဲပုံစံမျိုးမျိုးပြုပြင်ပြောင်းလဲသွားတယ်ဆိုလိုချက်ကတရားဓမ္မတွေမြေတတ်နေဆိုတာမိမိတို့ကအခုမှဒီမြေကိုရဒီမြေမှာသိမ့်တော်မင်္ဂလာရှိနေမယ်ဆိုရင် အဲ့ဒီပေါ်နေကြတိုင်းကြရောက်မြဝဲကြတဲ့ပုဂ္ဂိုလ်တွေဟာသာသနာပိုင်ပစ္စည်းဖြစ်တဲ့အတွက်ဒါကြောင့်အပြစ်မကင်းရဘူးပေါ့သာသနာလောင်းရိပ်မိတယ်လို့လည်းဆိုကြပါတယ်ဟုတ်ကလားမကြီးပွားမတိုးတက်ဘူးပေါ့အဲ့ဒါကြောင့်အဲ့ဒီသိမိမိတို့ရှောက်မဲ့နေရာမှာရှိကသိန်တော်မလာများရှိရင်ပြက်ပါစီပြဲပါစီဆိုပြီးတော့သာနာတော်များပြင့်ပြီးကမဝါညာနဲ့ရုပ်ဖတ်ထုတ်လိုက်တော့မြေဟာ တတ်သွားတယ်တဲ့ဟုတ်ကလားအေးအဲ့ဒါမြေတတ်နဲ့မြေတတ်နဲ့ဆိုတာအဓိကတော့ချက်ကရှေးရှေးနှစ်များကမိမိတို့အခုနေမဲ့အိန္ဒိယပဲဆိုကြတော့သိမ့်တော်မင်္ဂလာမြတ်ရှိလေမလားသိမ့်တော်မင်္ဂလာရှိနေရင်ကိုယ်တကသိမ့်ဆိုတာကလည်းပဲမြေကြီးရဲ့အထုဟာယူဇနာနှစ်သိန်းနဲ့၄သောင်းမြင့်မြေကြီးရဲ့အမြင့်ဟာဘယ်လောက်လဲယူဇနာ နှစ်သိန်းနဲ့ပြီးတော့တယူသနာပါဠိဒိရှင်နာရီရ14မှန်ဝန်းကျင်ရှိပါအင်္ဂလန်ဒိရှင်နာရီရ10မှန်ဝန်းကျင်ရှိပါအဲ့ဒါတော့ဒုတဲ့ကြီးမားတဲ့မြေကိုဖောင်းပြီးတော့အဲ့ဒီမြေကြီးကိုအောက်ကထမ်းထားတဲ့ရီးတိုင်းအောင်သာသနာသံဃာတော်တွေရဲ့ကမဝါညဆိုတဲ့အာနာဟာတည်မြဲတယ်ဟုတ်ပလား gain ရှိသေးဒါကြောင့်သီမာဆိုတာပါဠိ သိမ့်ဆိုတာမြန်မာစကားဒီမှာဆိုတဲ့ပါဠိရဲ့ ਨੇ ကအပိုင်းခြားလို့လည်းဟောတယ်ခொနကပြောသလိုအတွင်းလေးတိုင်းရဲ့အတွင်းကိုပိုင်းခြားထားဟုတ်ပါလားတဝင်းလုံးမဟုတ်ဘူးသူကတဏှာတဏှာအ ਨੇ တို့ပေ20ဝန်းကျင်လောက်ပေါ့အဲဒီအပိုင်းခြားကိုလည်းကန့်သတ်နေမည်လို့သုံးပြီးတော့လွတ်လပ်ရေးနေမည်လို့သုံးရပါတယ်ခொနကဘုန်းကြီးတို့တန်ယုံနဲ့ အမှုအတားဖြစ်တဲ့အခါမှာတဲ့အဲ့ဒါတန်ယုံရဲ့တန်ချက်တန်မှုတွေနဲ့ပြောပြီးတော့မှနိုင်ငံပိုင်းဆိုရကဥပဒေလမ်းကြောင်းအရလုပ်ရတယ်ဒီတိုင်းလုပ်လို့မရပါဘူးအဲ့ဒါကိုကန့်သတ်ထားတဲ့နယ်မြေလွတ်လပ်ရေးနယ်မြေလို့ဆိုခြင်းပဲဖြစ်ပါတယ်ပြီးတော့ဘယ်လိုလွတ်လပ်တာလဲဆိုရင်အေးအဲ့ဒီသိန်တော်မင်္ဂလာမှာယဟန်သာမဏေပြုကြတယ်ဆိုရင်အပေါ်ကနတ်တွေကဝမ်းမြောက်ကြတယ် ေအိုနမင်းတငယ်ချင်းထံရင်လူပြေကြည်စမ်းမှာအဲ့ဒီသိန်တော်မင်္ဂလာမှာရဟခမဲရှင်ပြုမယ်ရှင်ပြုရင်လည်းသိန်တော်မင်္ဂလာတဲ့ခေါင်းရည်ရညာခန္တော်လည်းသိန်တော်မင်္ဂလာတဲ့မှာကမောဟာဖတ်ရတယ်မဟုတ်လားဒီအဲ့ဒီလိုမြတ်သံဃာကိစ္စကိုရင်ဝေါ်ရဟန်းပြုနေရဲ့နတ်တိဗေမာတိသူတော်ကောင်းနတ်တိကတယောက်တယောက်လက်တို့ခေါ်ကြတယ် အိုအိုနာမေတငယ်ချင်းထံရင်လူပြေကြည်စားမှာလာလာတငယ်ချင်းဟိုမှာလူပြေမှာကြည်လိုက်စားဟောကမှာကိုအဝါဆံမင်းမုတ်စိတ်ဖြတ်ပေကအဲ့တော့ယဟန်သာမဏေပြုရမယ်ဆိုရင်ဆံမင်းတို့မုတ်စိတ်တို့ဖြတ်ပေရေးရဘာကြောင့်လဲတန်ရှင်းကြည်လင်သောမျက်နာပေါ်လွင်အောင်လုပ်ရဟုတ်ပလား အေးအဲ့ဒါပဲဒါကြောင့်တို့သာသနာတော်ကသံမေရခြင်းမောစိတ်ကျေစွဲပယ်ရှင်းခြင်းကိုကကြီးညိုပွဲဂုဏ်တရားဖြစ်ပါတယ်တဲ့ဒါကြောင့်ဟိုနာမေတငယ်ချင်းထိုင်ရလူပြေကြည်စမ်းမှာဟောကမမောင်းအဝါအေးသံမေမုတ်စိတ်ဖြတ်ပဲကသံမေမုတ်စိတ်ဖြတ်ပဲပြီးတော့မှတပိတ်တင်ကလွယ်ထားတယ် ဟောငါမမောင်အဝါသဘိတ်တေငန်းစုံလင်စွာကိလေသာရှိခြင်းဖို့ရာရှင်ဟသာမဏေပြုတဲ့ဆိုတာဓမ္မတမတော်တတ်သားကောင်းတရားလောဘဒေါသမောဟဆိုတဲ့ကိလေသာစိတ်တတ်နဲ့သီလသမာဓိပညာ6ဝတ္တသာဝန်ပြီးတော့ဝတ်ပြီးတော့ရင်ဆိုင်တိုက်ခရအဲ့ဒါကြောင့်သူတို့ကိုဓမ္မတမတော်က ယဟန်သာမဏေကိုဘာခေါ်တယ်လဲအေးဓမ္မတမတော်သာချိပေါ်ဗျာသူတို့လည်းသူနဲ့သားနဲ့ဆိုတော့ညနေစာစာမှာပဲသူတကားလို့ဟလာအဝတ်အနည်းဖြူကြောင်းကြဝတ်ချင်တာပဲဒါပေမဲ့လို့အိုးတွေ့ခဲ့တဲ့သာသနာကြုံခဲ့တဲ့သာသနာ ရောက်ရင် တို့အဲ့ဓာတွေပေါ်တတ်မဲ့မှုဆိုတာပယ်ရှားပြီးတော့သာသနာတည်ရဲကောင်းသူရဲကောင်းအနေအချင်းကြင်ကြံပွားများအထုတော်မူကြလို့သူတို့ကိုဓမ္မတတ်မတော်သာသနာသူရဲကောင်းလို့ခေါ်ရပါဘာကြောင့်လို့ဆိုရင်ဘုရားစာဥပ္ပါမလားဘောနော်တို့မြန်မာပြည်ရဲ့လူဦးရေမှာခဏိတန်ပေါင်း53သန်းဝန်းကျင်လောက်ရှိပါတယ်အဲဒီမှာဘုန်းကြီးဦးရေက3သိန်း2600ပဲရှိပါ ဘလောက်နေသွားတယ်53မုံပုံလို့တဘုံမရှိဘူးတပန်းလောက်ရှိရင်53မုံပုံရင်တဘုံမဟုတ်လားအခုတော့သမ်းမပြောနဲ့သိန်းလဲသိန်းနဲ့3သိန်း2600ပဲရှိတယ်တဲ့အဲ့ဒါကဤဘယ်လိုလဲထွေရင်နဲ့ရှင်တိုင်းရှင်တိုင်းမြုပ်တည်ရဏမရှိဘူးတောင်တိုင်းတောင်တိုင်းမှာဗရမယရဏမရှိဘူး အဲဒီလိုပဲလူတိုင်းလူတိုင်းမှာသင်္ကန်းကိုရှင်းများနိုင်တဲ့ဂုံတတ္တိစွန့်ရင်ဆိုတာနေပါပါတယ်မှန်ရလားပြိတာအဲတော့ဒီယဟသာမတိကချေဆိုတဲ့ပုဂ္ဂိုလ်တွေကတို့ဘုရားဘာသာဝင်လူကြောင့်အမျိုးသားအမျိုးသမီးတို့ရဲ့ကိုယ်စားသူသည်သာသနာတောင်းကိုထားဆောင်နေတာ သာသနာသူရဲကောင်ဓမ္မတမတော်သားလို့ခွန်ကြီးတို့များနာလဲအောင်တင်စားပြောပါဗဂရီတမတော်သားများကလာကရှိတယ်ပရိုမိုးရှင်းရှိတယ်ပင်ရှင်ရှိပါတယ်ခွန်ကြီးတို့ဓမ္မတမတော်သာသနာသူရဲကောင်များမှာလာကမရှိပါဘူးပရိုမိုးရှင်းမရှိပါဘူးပင်ရှင်မရှိပါဘူးမှန်ရလားပြည်သားကိုအသိနဲ့ကိုတရားဓမ္မတို့ရဲ့ကိုစား တပတ်ဘုန်းကြီးတို့ဘာသာနေအပြည့်ပြောအားရင်ဟိန္ဒူခရစ်ယာန်အစ္စလာမ်မမေရီမွတ်စလင်ဒီအမျိုးအပြည့်လည်းပဲဘုရားဘာသာမြန်မာမဟုတ်တဲ့အမျိုးအဲ့ဒါတွေနဲ့ဘုန်းကြီးတို့ကတိုက်ပွဲဝင်နေရတာဘာလို့ရလဲဘုန်းကြီးတို့ကင်နေရတော့တဏှာလည်းနဲ့အမြောက်စိန်ဖို့မဟုတ်ပါဘူးသီလသမာဓိပညာပါဘာပါလဲ ပြောလို့ရင်းကဘုန်းကြီးများညနေစာစားရင်ပရိသတ်ရေမသေးပါဘူးစီးပွားရှာရင်လည်းမသေးပါဘူးအိမ်တော်ပြုရင်လည်းမသေးပါဘူးမသေးပင်မဲ့သေးတာထက် ပိုပြီးတော့တာမိုးထားကမြေစီးပွားမရှာညစာမရှာအိမ်တော်မပြုဘဲနေရတာကိလေသာနဲ့စစ်တိုက်နေကြဘာလို့နေကြတယ်လဲကိလေသာနဲ့စစ်တိုက်နေပါ အဲဒါလို့စစ်တိုက်ရင်စစ်တိုက်ရင်ကလည်းပဲပေါ့လေအချို့ကာမဂုဏ်လက်နဲ့ကိလေသာလက်နဲ့ထိမှန်လို့သေဆုံးသွားကြတာကလူပြန်တော်ဖြစ်သွားတာလူကြောင့်ဖြစ်သွားတာလေပေါ့သူတို့တိုက်ပွဲကြသွားတာလေသူတို့ဘာပါလဲဒီတိုက်ပွဲကြသွားတာဒါလည်းပဲသူတို့လည်းအဆိုးတော့မဆိုးသာဘူးသူပါရမီအားလျော်စွာသူပေါ့မှန်ရလားအေးကိုက်ရှိသည်ဒီတော့ယဟန်သာမဏေတိလားယေဆိုတာ အာသာသနာပြုရဲကောင်းဓမ္မတမတော်သားများ ဖြစ်ပါလေအဲဒါကြောင့်ဓမ္မတမတော်သားကောင်းတရားနေအမြင့်နေရ29သွဲကျဲကလေးကိုတော်ရောသိက္ခာပုဒ်ရှင်များမှုသိမ့်တော်မင်္ဂလာမှာသိမ့်ဝင်နေတဲ့အခါခုနကပြောသလိုနတ်ဒီကသဘောပြုခေကောင်လာလာလာကြည်သားကြည်သားအေးအိုနာမင်းတငယ်ကြီးထိုင်ရင်လူပြေကြည်သားမှာ ဖောကမမောင်အဝါသာသနာရေးရှိရှင်ဘုရားသံပင်မုတ်စိတ်မြတ်ပဲရိတ်တပိတ်သင်္ကန်းစုံလင်စွာဝမ်းသာလိုက်တာမောင်ရသာသနာတော်ကြီးရှိဖို့ရာတစ်ညာသမဏေသိမ့်ထဲမှာဝင်ရောက်ပြုနေတဲ့ဆိုရင်ဟိုနတ်ပြည်6တဗြဟ္မာ20 ကုသိုလ်လိုလားတဲ့နတ်ပြမာတွေကတိတ်ပြီးတော့ဝမ်းမြောက်ရတာတဲ့သာသနာတရေကောင်းတဲ့ရောက်အခုကြီးပြောရင်ဘုသင်္နရှင်းလာတယ်တွင်မိဘနဲ့တိုင်းနေပြည်သားတွေကတို့ရဲ့အသက်အိုးအိမ်ကာစည်းစိမ်ကိုကာကွယ်ပေးမဲ့ဘုရားပဲလို့ဝမ်းမြောက်ကြတယ်လို့အခုလည်းပဲယဟန်သာမဏေအဖြစ်တက်ရောက်ရဲ့နတ်ပြမာတွေကဘာဖြစ်တယ်အေးဝမ်းမြောက်ကြတယ်တဲ့ဟောဘာလို့လဲ ကိလေသာရှေ့ရှင်ဖို့ရာသူသဘိတ်သင်္ကသူပြိခရာလက်နဲ့ကပဲအဲ့ဒါနဲ့လောဘဒေါသမောဟဒါတွေပြောကြပါတယ်ညာသမစာကြည့်ပွားမရှာအိမ်တော်မပြေပဲနဲ့သူတို့ကိလေသာရှေ့ရှင်ဖို့ရာအဲ့ဒီမှာတစ်ကြိမ်နောက်တို့ပုဂ္ဂိုလ်ကတရားဓမ္မပွားများအထုတ်တယ်ဆိုရင်ဟောနတ်ပြည်မာတွေကအိုနမင်းတန်ငယ်ကြီးထိုင်ရင်လူပြည်ကြီးစမ်းမှာ ခေါကမမောင်အဝါကိလေသာရှင်းရှင်နေတာတတိပဌာနေယရှုမှပွားအာရပါရရှိလိုက်တာဟောဘယ်နဲ့ညာလားနဲ့ရှင်ညာမထိုင်နေတော့မှယန်နေတော့မှအိမ်နေတော့မှဆွန်းစားရင်လည်းဝါတဝါတမျိုးတည်းမျိုးတည်းမနဲ့မှအဲဒီလိုတဲ့ဝိပဿနာတရားအထုရှုပွားနေရင်လည်းပဲ နတ်တွေကဝန်တာကြတယ်နတ်တွေဘာဖြစ်တယ်ဝန်တာကြတယ်ဟောကမမောင်အဝါကိလေသာရှိရှင်နေတာသူထိုင်ရှုမထားရှုမရရှုမအိရှုမဆိုင်တောင်းရရှုမတဲ့အတွက်တကြောင့်တစ်ချက်ခုသုံးရပြတ်တယ်ခန္ဓာရဲ့ထင်ရှားတဲ့ယုံနာမှုကျေးဇူးရှင်မာကြီးကြတော်ဘုရားကြီးမြတ်ဤရဖောင်းတယ်လို့မှတ်တာဓမ္မပိန်တယ်လို့မှတ်တာဓမ္မ အဲဒီလိုတမတ်တမတ်မှတ်နေရင်ထိုအမတ်ရဲ့အတွင်းမှာပါတဲ့ဘုန်းကြီးတို့ပြိတ္တရေသီလသမာဓိပညာများရှိတယ်။အဲဒီသီလကဒေါသကိုပယ်တယ်၊သမာဓိကလောဘကိုပယ်တယ်၊ပညာကမောဟကိုပယ်တယ်၊တချက်ခုံအဲသုံးရပြပြ။အဲဒါကြောင့်သွားရင်ရရင်ထိုင်ရင်လျောက်ရင်စားရင်တောက်ရင်သင်္ဃာကရင်ကုရိတရင်ကရေချိုးရင်ကမှတ်နေရင်နတ်ဒီကဟာတန်ခိုးရင်လာချမ်းလာစား။ ။ဥမာသာသနာသူရဲကောင်းဓမ္မတမတော်ဖြစ်တဲ့ပုဂ္ဂိုလ်ဟာကိလေတိုက်ပွဲရှင်းနေတာသူ့ရဲ့ပြစ်မှတ်တွေကအင်တာမှတိကျသူ့ရဲ့တခါမှတ်လိုက်ရင်လောဘဒေါသမောဟသုံးချက်တည်တဲ့တငယ်ချင်းဝမ်းမြောက်တာဟုတ်ပါလားအဲလိုရှုမရင်က နေပြီးတော့ပါရမီခြေကအလျောသွားသောတာပန်သဂရကနာဂယဟနာဖြစ်သွားပြီဆိုရင် အိုအနာမင်းတငယ်ရေထိုင်ရင်လူပြေကြီးသာသမဟောငါမမောင်အဝါကိရတာချေအောင်မြင်တာသောတာပန်ဖြစ်သွားရင်တက္ကရာဒိဋ္ဌိဝိဇိကိတာမြစ်ပါမကြောင်မြစ်ပါလားရေလောင်းမြစ်ပါဖြတ်ပြလိုက်လို့သူကိလေသာရှစ်တပွဲအောင်သွားပြီ။ဘာအောင်သွားလဲ။အေးအဲ့ဒီလိုသောတာပန်ဖြစ်တဲ့ဆိုရင်ဒုလူတွေကသာမသိဘူး နတ်တွေကတော့အကက်ခါပြီးတော့ကြည့်ရှုနေတဲ့အတွက်ဒါကြောင့်အိုအိုနမင်းတငယ်ရင်ထိုင်ရင်လူပြေကြည်စားမှာဟောကမမောင်အဝါကိလေသာရှိအောင်မြင်တာဝမ်းသာလိုက်တာတငယ်ကြီးရာပြောလို့မဆုံးပြုံပြောစွာတဲ့ပါဟောနောက်တဂရာကဖြစ်သွားပြီဆိုရင်လည်းနတ်တွေကဝမ်းမြောက်ပါလို့ဟောဩပါပြီးကြညာနာပဲ အနာဂတ်ရှင်းရောက်ရင်လည်းနတ်တွေကတာလူကိုဩဘာပြီးဝမ်းမြောက်ကြတယ်။ယန္နာတရှင်ရောက်သွားရင်လည်းနတ်တွေကတာလူကိုဩဘာပြီးဝမ်းမြောက်ကြတယ်။သုံးမျိုးဘယ်နှမျိုးသုံးမျိုးပါ။သိန်းတော်မင်္ဂလာတဲ့မှာသိန်းဝင်နေတော့ကတခါအဲဒီကနေပြီးတော့တရားဓမ္မအထုတ်တဲ့အခါတခါအဲဒီကနေသောတာပန်သဂရကနာဂယန္နာဖြစ်တဲ့အခါတခါလို့ဆိုပြီးတော့နတ်တွေကပျော်မြူးကြတယ်။ ဟုတ်ပါလားအဲ့ဒါသိမ့်တော်မင်္ဂလာဟာမိခင်ကောင်းတဲ့တူတယ်သိမ့်တော်မင်္ဂလာဟာမိခင်ကောင်းတဲ့မိခင်ကောင်းသည်သာဓုသမီးမြတ်ကိုမွေးဖွားပေအဲဒီလိုပဲသိမ့်တော်မင်္ဂလာကလည်းပဲယဟန်တပါမွေးဖွားပေးလိုက်တယ်ဆိုရင်အဲဒီယဟန်တပါကရှင်သာမဏေပေါင်းမြောက်များစွာမိနစ်ပိုင်းအတွင်းသူပြုပေးနိုင်တယ်ဗျာ ကြည်တာစွမ်းရည်တတ္တိအာနာပါဝါတကူတက်မသွားဘူးလားတကူတက်သွားတာအဲ့ဒါသိဏောမင်္ဂလာရှိလို့ဘာရှိလို့လို့သိဏောမင်္ဂလာရှိလို့ယဟန်ဆိုတာအဲ့ဒီသိဏေမှာပဲယဟန်ပြုလို့ရတယ်ယဟန်ဖြစ်တဲ့ရောက်လို့ရတယ်တခြားနေရာမှာဘလောက်ပဲအဆောက်အဦကောင်းကောင်းယဟန်ပြုလို့မရယဟန်ဘဝတက်ရောက်လို့မရဘူးဗျာဟုတ်ပလား ကံရှိပဲကြည်ပြိတ္တရေအေးဒါကြောင့်ဒီသိင်္ဂမွေးထုတ်လိုက်တဲ့သားကောင်းတယောက်ဆိုရမယ်ယဟန်တပါးကသာမဏေရာထောင်ချီပြီးတော့မိနစ်ပိုင်းအတွင်ပြုပေးနိုင်တော့သူ့မှာစွမ်းအားကြီးတက်သွားတယ်။ဘာတွေဖြစ်သွားလဲ။အေးသိပြီးတော့ဝမ်းမြောက်ကြည်နူးစရာကောင်းမယ်။ဒါကြောင့်လောကပြောကြတာကယရနာမှာစိတ်ယရနာမှာ စိန်နဲ့ဗျာသင်္ကန်းမှာကထိန်သင်္ကန်းကြတော့စွမ်းကြတော့ပိန်နဲ့ဟော ပိန်နာပိန်တစ်ပါးစွမ်းပေါ့နော်ဟောကြောက်ကြတော့သိန်နဲ့ဗျာဒါကြောင့်ယရနာမှာသင်္ကန်းမှာစွမ်းမှာကြောင်းမှာအဲ့ဒါပဲသိအလူတော်ဟာအမျက်သုံးမယ်တဲ့ ။ဘာကြောင့်မြတ်တာလဲယခုနေ့ငါပြောခဲ့တဲ့အကြောင်းချင်းရာတွေချက်ပါဝင်ပေါ့ဗျာ။နောက်အဲ့ဒီသိဏ္ဍမင်္ဂလာကပါလဲ။အေးတဲ့သုံးညက်ခေတောယံလောကောသာတိမောသတနုဇလောနိဗ္ဗာနတရဏောတိတောသဗ္ဗသမ္ပတိဒါယကောအယံ ဟောဒီငါတို့ခြေတည်၍နေရတဲ့မြေပြင်လောကတကြီးဒီကသာတိမောသာသနာအောင်ဟိတ်မြတ်တစိတ်နဲ့ဘိသိက်သွေးရာမင်္ဂလာသိမ့်တော်ကြီးလည်းရှိတော်မူပါပေသည်တကား ရှိတဲ့နေရာဟာတမိုးရှိတဲ့မြင့်မြတ်တဲ့ထက်တန်းကြတဲ့အသုံးဝင်တဲ့ဟုတ်ပါလားဗျာသိမ့်တော်မင်္ဂလာရှိမှသာသနာမြင့်တဲ့တဲ့သိမ့်တော်မင်္ဂလာရှိမှဤသာသနာအမြင့်တဲ့တဲ့ဗျာခိုင်ကောင်းပြီအဲ့ဒါသိမ့်တော်မင်္ဂလာနဲ့ပတ်သက်ပြီးဖြစ်ပြအဲ့ဒီသိမ့်ဟာဘယ်လိုသုံးဝင်တယ်လဲဆိုတော့ဘုန်းကြီးတို့ပြိဿ အနည်းကတလမှာရက်30လာပြည့်ရဲ့လာွယ်ရဲ့အဲ့ဒီသိန်တော်မင်္ဂလာတဲ့မှာတန်ဃာများစုပေါင်းပြီးတော့ဥပုပ်ပြုတော်မူရတယ်။ဘာလို့ရတယ်။ဥပုပ်ပြုရတယ်။အဲဥပုပ်ဆိုတာကတော့တခြားမဟုတ်ဘူးပေတာ။ဒီသာသနာကျင့်ဝတ်228ပါးကို တလမှာနှစ်ကြိမ်သို့မဟုတ်15ရက်တစ်ကြိမ်တစ်ကြိမ်ကြီးဆိုပြီးတော့အဲ့ဒီသိန်းတော်မင်္ဂလာထဲမှာသွားနားထောင်ရလောကလွတ်ယုံဆိုတဲ့လွတ်တော်ကြီးဟာတိုင်းပြည်ရဲ့ဥပဒေချုပ်ချအာဏာအတွက်အသုံးပြုရာဖြစ်သောကြောင့်အင်မတန်လေးစားရသလိုဖရာရဲ့ဥပဒေတော်ကိုပြန်တန်းနေအပြင်ထုတ်ပြန်ကြေညာတဲ့သိန်းတော်မင်္ဂလာပါလောကမှာလွတ်တော်နဲ့တူတယ် ဒီမှာတော့တန်ခါလွတ်တော်ဩဘာလွတ်တော်လဲတန်ခါလွတ်တော်အေးရွှေကျင်းသူဓမ္မတွားရကံဘယ်လိုဖြစ်ဖြစ်မိမိတို့ရဲ့ဝန်းကျင်ရှိတဲ့သိန်တော်မင်္ဂလာမှာတဏ္ဍနှစ်ကြိမ်ဥပုပ်ပြုပါဥပုပ်မပြုရင်အဲ့ဒီပုဂ္ဂိုလ်အာဘသက်အာဘသက်ဆိုတာငရဲကြီးပဲအာဘသက်ဆိုတာအဲ့တော့ဒီသိန်တော်မင်္ဂလာကို ထိမ့်သိမ့်ပြုပြီးစောက်ရှောက်တဲ့ပုဂ္ဂိုလ်တွေကသံဃာတော်တို့ရဲ့ငရဲကလွတ်မြောက်ပြီးအောင်လုပ်တဲ့ပုဂ္ဂိုလ်ငရဲကလွတ်မြောက်အောင်လုပ်ပေးတဲ့ပုဂ္ဂိုလ်လို့မဆိုတတ်တာသိတော်မင်္ဂလာမရှိဘူးဆိုရင်ဘလောင်းဝေးဝေးအဲ့ဒီရှိတဲ့နေရာကိုသွားပြီးတော့ဥပုပ်ပြပါတယ်ပြိတ္တာမှန်ရလား ဒါကြောင့်တကြောင်ဝတ္တသိဆိုပြီးတော့သံဃာမြပရိယပြိပတ်ဆောင်ရွက်တဲ့အခါလွယ်လွယ်ကူကူဖြစ်အောင်ဆိုပြီးတော့သိန်တော်မင်္ဂလာတိဆောက်ရတယ်ဗျာဒါကြောင့်တလနခကုဘုဟာသိမ္မာပြုရသည်သိမ္မာပြုရသည်တလနခတလနခကုဘုဟာကုဘုဟာသိမ္မာပြုရသည် မာပြုရသည်အေးအဲ့ဒါတလဘယ်နှကြိမ်နှစ်ကြိမ်ပါဗျာအဲ့ဒီလိုဥပုံမပြုရင်တန်ဃာတော်များ ပါဖြစ်တယ်မရဲကြီးတယ်လို့ပဲတိုက်ရင်စကားသုံးလိုက်ပါဖြစ်တယ်မရဲကြီးပါဗျာအေးယနေ့တို့အလူရှင်တွေကအဲ့ဒီလိုတလနှစ်ခါသုံးပြရတဲ့သေတော်မင်္ဂလာအောက်ကတခါတဲ့တမန်လေးနေဆိုတော့အေးတဲ့အခါတန်ဃာတော်များအ ਨੇ ဆုံးနိုင်ဝက်လောက်ကြာပါတယ်ပြိတ္တာ အဲ့ဒါလိုပြုတဲ့လုပ်ငန်းမှာသူတို့မှာအာဖြာရင်နာခြင်းရှင်းရခြင်းနာဖြစ်ခြင်းဆိုတာတွေရှိတတ်တယ်။ဟောယနေ့လူရှင်တွေကအဲ့ဒီဗမာဘူအိမြတ်တာအောင်ရှမ်းကင်းနေခင်းမိလိုက်တော့တန်ဃာတော်များမချမ်းသာဘူးလားချမ်းသာပါဘူးလက်တွေဥပပြုတဲ့အခါချမ်းသာပြီးတော့ဒီသိမ့်တော်မင်္ဂလာကြောင့်တန်ဃာတော်များအဖတ်မသိငရဲမကြည့်အောင်ဆိုပြီးတော့ပြုလုပ်ပေးလိုက်တာဟုတ်ပလားမြမတကူရှိတယ် ဒီလိုသိမဟုတ်ဖဲနဲ့ဒီအတိုင်းကိုတော်ကြီးပြစ်လို့ဒီလုံးဝမလုပ်နိုင်တခြားတကောရှိတဲ့သိတော်မင်္ဂလာမရှိပဲကိုတော်ကြီးအပြစ်လို့ရှိလုံးလုံးကိုမရဘူးဒီတာရှင်းပါတယ်နော်ဒါကြောင့်တလနခတလနခဥပု္ပာဥပု္ပာသိမ္မာပြုရသည်သိမ္မာပြုရသည်ဩနောက်တရင်ဝါလာကျွတ်တော့ပဝါရဏပြုတယ် တရေဝါလာကျွတ်တော့အေးဘဝရဏပြုတယ်ဆိုတာစိတ်ဓာတ်ဖြောင်းခြင်းယူသားစွာနဲ့အတူနေချတဲ့တန်ဃာတွေအားအေးအဲ့ဒီမှာရှင်မြတ်တို့ဘုရားတန်ဃာမန္တိဘဝရေမိဒေဒီနာဝသုတေနာဝပရိသင်္ဂယဝဝရတုမာအတမတောဒုက္ခမဥပါဒယပါတံတောပတိကရိတာမိအရိဘေကယူသားဖြောင်းရှင်ရဲတင်းစွာတတ္တိရှိစွာ မလိမ်မညာပဲနဲ့ဖြောင့်စင်းစွာရှင်မြတ်တို့တပည့်တော်တို့ဝါမြင်သုံးလိုက်ရပောင်း90အတူနေကြတပည့်တော်ရဲ့ကိုယ်နဲ့ပြုလုပ်ထားတယ်တပည့်တော်ရဲ့နှုတ်နဲ့ပြောဆိုတာတယ်တပည့်တော်ရဲ့အနေအထိုင်တွေကိုကိုတော်တို့ဝဏီတော်နဲ့မအားစားဘူးလို့ဆိုရင်မြင်တော်၎င်းကြားတော်၎င်းယုံမှားတော်၎င်းပြောကြဖေရတပည့်တော်လေကိုယ့်အပြစ်ကိုကိုမြင်လို့ရှိရင်တပည့်တော် ဖြောင်းမှန်စင်ကြဲအောင်ထုတ်ပြီးတော့တပည့်တော်ပြင်မမယ်ကိုကိုကိုသူများကိုထုတ်အပ်တယ်ဆိုတာကြည်ပါပြိတ္တတော်တော်စိတ်တတ်နဲ့ထုတ်မအပ်နိုင်ပါဘူးမှန်ရဲ့လားအခုကညီကိုမောင်နှမများတော့တယောက်ယောက်မှားနေလို့ထောက်ပြဟဲ့ကမင်းပြောကြမလို့ဘူးကွာဟောညီကိုမောင်နှမများတော့တယောက်ယောက်တည်းရင်မခံပါဘူးတန်ဃာတော်တွေကတော့ဘယ်ယောက်ယောက် တရင်ကျွတ်လာပြီနေရောက်တဲ့အခါရောက်တဲ့နေရာမှာရောက်တဲ့သံဃာနဲ့တပည့်တော်ကိုတော်လိုပြောရမကောင်းတာပြုတာမြင်သလားမကောင်းတာပြုတယ်လို့ကြားသလားမကောင်းတာပြုတယ်ထင်တယ်လို့တန်တရားရှိရင်ဝင်းဝင်းကြီးပြောတပည့်တော်လေသံဃာနှစ်သက်အောင်ဒကာဒကမမြချင်းယုခန္ဓာအောင်ပြုပြင်ပါမယ်ဗျာလို့ဖြောင့်မတ်သောစိတ်ထားနဲ့သူ့ကိုဆုံးမဖို့ဖိတ်ကြားတာဟာဒါသူတော်ကောင်းလုံတာ ဘာလုပ်ငန်းလဲအဲ့ဒီသူတော်ကောင်းလုပ်ငန်းလုပ်တဲ့အခါကာလမှာအောက်ကအင်္ဂလိပ်ကြီးဆိုတော့ဆိုးပြီးတော့အဲ့ဒီမှာပြုလုပ်ကြတဲ့သံဃာတော်ကြီးရှင်ရဲ့ပင်မမဲ့အေးဘူးရောက်နာတရားဖြစ်နိုင်တယ်အခုအလို့ရှင်များကသစ္စာကြံငင်းကြီးခိမ့်မိလိုက်တော့သံဃာတော်များအပူအေးရာတိဥဒုသဘာဝမြတ်တာလို့နေကောင်းချမ်းမှသွားတာတစ်ချက်ချမ်းသာတယ်ပေါ့နော် နောက်တော့အဲ့ဒီလိုသိမ္မောမှာပဝရဏပြုရတယ်အဲ့တော့ဒီနေရာသိမရှိဘူးဘလောက်ဝေးဝေးအဲ့ဒီသိရှိတဲ့နေရာသွားပြီးတော့ဘဝရဏပြုရတယ်။မှန်ရလား။အဲ့ဒါကြောင့်သံဃာတော်တို့ဤဘဝရဏပြုရာအသုံးဝင်သောကြောင့်သိနဲ့ပတ်သက်လို့ဆောင်ရွက်ကြတဲ့အမှုရှင်တွေလည်းပဲအင်မတန်အကျိုးများပါလေ။ဟုတ်ပလားဗျာ။ဆိုတစ်နှစ်တစ်ခါ နိစ္စနာဘဝရဏဘဝရဏဒိမာပြုရသည်ဒိမာပြုရသည်တနစ်တခါတနစ်တခါဘဝရဏဘဝရဏဒိမာပြုရသည်ဒိမာပြုရသည်ဩသစ္စာကြံကြီးခင်ပေးလိုက်တော့ကိုတော်တို့အေးအေးဘူးကြောင့်ဆင်းရဲမရောက်ချမ်းသာရောက်သွားကြပြီပြီးတော့ဒီသိဏ္ဍမင်္ဂလာသာဒီနေရာလောလကူမရှိရင်ဝေးစွာသွားရပင်မမဲ့ အခုအနည်းပါးမှာတန်ဃာတော်များချမ်းသာအောင်ပြုပေးလိုက်လို့အလှရှင်များမှာအကျိုးများတယ်တန်ဃာတော်များချမ်းသာအောင်တန်ဃာတော်များငရေမကြည့်အောင်မိမိတို့ကုသိုလ်တော်ကြီးကိုပြုလုပ်လိုက်ရတယ်လို့ဝမ်းသာကြရမယ်ဟုတ်ပါလားအေးအခုတော့ယာယီသဘောနောင်အကြောင်းသိလာရင်ဘုန်းကြီးတို့အဲ့ဒီနေရာကနှစ်ထပ်လောက်ထားပြီးတော့အပေါ်မှာစီရီပောက်ဖို့ရရည်ရွယ်ချက်ရှိပါတယ် နောက်အရှင်ပြေတဲ့အခါပေါ့ဟုတ်လားအခုတော့ခြေပြေလုပ်ငန်းပေါ့ဂိုင်းပရိသတ်ရေအဲ့တော့နှမျိုးရှိသွားပြီအေးဥပုံပြုတာတဲ့သိပြီးတော့ဘဝရဏပြုတာတဲ့သိဟောတနေ့တွေတလတလတွေတစ်ချိန်ဂုံရောင်ရှင်လွန်ခဲ့တာကပါပါလေကထိန်အလူတော်ပွဲပါပါလေကထိန်ပေါ် အေးတရားတော်မှများကသင်္ကန်းနေကတိပြင်းမရလို့လိုက်တခြားနေရာသွားခင်လို့မြအဲ့ဒီသိန်တော်မင်္ဂလာတဲ့မှာဒီသင်္ကန်းကိုပေးရဒါကြောင့်ဆိုလိုက်ကထိန်ခင်ရကမဝါသိမ္မာဖတ်ရသည်သိမ္မာဖတ်ရသည်ကထိန်ခင်ရကမဝါသိမ္မာဖတ်ရသည်သိမ္မာဖတ်ရ တိုင်းဘလောက်ကျိုးများသွားအခုလိုသစ္စာကြံကြီးခင်မလိုက်တော့ရှင်မြတ်ဒီအဲ့ထဲမှာမပုမအေးချမ်းမကြီးမြတ်တာပြီးတော့တန်ခါကိစ္စတွေကိုလွယ်ကူချမ်းမြေ့စွာဆောင်ရွက်နိုင်တယ်ဗျာမိမိတို့လှုပ်ထားရတဲ့အလုပ်ဟာဘလောက်အကျိုးများတယ်လို့သိကြဖို့မှန်ရလားမိတာအဲ့ဒီကဆက်ပွားပြမှဆိုရင်အကယ်၍သင်္ကန်းလူမဲ့လူတော့ရှိတယ်သိမ့်လူသိမ့်မှမရှိရင်အဲ့ဒီသင်္ကန်းဟာဥမာတို့ခဏ ကထိန်ဆိုတာတတိယလာပြီးတော့တရက်ကဇောင်းမွန်းလာပြီးနဲ့တလအဲ့ဒီတလအတွင်းသာလှူဒန်းဝင်ရှိတယ်ခင်းခွင့်ရှိတယ်ဗောဗျာဟုတ်လားအဲ့တော့ဇောင်းမွန်းလာပြီးနဲ့နောက်ဆုံးရက်မှဂရိတ်တင်ကလူတိမ်ကမရှိတော့ဟိုမြို့ဟိုရွာတွေအဲ့ဒီတိမ်ရှိတဲ့နေရာသွားပြီးကမောဖတ်ပြီးဒီကြောင်းပြန်ကထိန်ခင်းရတယ်ဆိုတော့ထိုပုဂ္ဂိုလ်အချင်းမီလေးရဲ့မမီရင်ကထိန်ပြတ်သွားတယ် ကရင်ပြတ်သွားရင်၅လတာကာလအကျိုး၅ပါးဆုံးရှုံးသွားပြီဘာပါလဲဘဂိုင်းကြည်တာအခုတော့ဒီနာမှာလွယ်လွယ်ကူကူတန်ဃာတော်ရှင်မြတ်ဒီကရမလူတဲ့သင်္ကခိုင်းပြီးတော့တွားရောက်ကမွန်ရရွတ်ဖတ်ပြီးတော့ကထိန်ခင်းလိုက်ရင်လွယ်လွယ်လေးနဲ့၅လတာကာလအကျိုး၅ပါးရသွားတယ်ဟုတ်ပါလား ဒါကြောင့်သံဃာတော်တွေချမ်းသာအောင်ပြုပေးလိုက်တော့ကနေ့အလူဟာချမ်းသာရေးအလူပါလူလဲချမ်းသာရေးပါဘုရားသံဃာတော်များအကျိုးကျေးဇူးများအောင်ပြုလုပ်ပေးလိုက်တဲ့အတွက်ဒါကြောင့်ကနေ့ထူးမြတ်တဲ့အလူသိမ့်တော်မင်္ဂလာကိုပြင်ရှင်မိုးမှရတာဟာဘာအလူလဲထူးမြတ်တဲ့အလူအေးဒါကြောင့်တနေ့တက္ကကထိန်ခင်ရာတနေ့တက္ကပက္ခ ကထိန်ခေယဓမ္မဝါဒိမဖတ်ရသည်ယံခံယဓမ္မဝါဒိမဖတ်ရသည်ဟောယဟန်တပါပြုလို့ရင်လည်းပဲဟိုတို့စီရုနာဟိုတယ်တို့ဟုတ်လားတခြားဟိုတယ်ကြီးတွေဘလောက်ကြီးကျယ်ခမ်းနားပေမဲ့အဲ့ဒီပေါ်မှာတက်ရဟန်ခံလို့မရဘူး သိမ့်တော်မင်္ဂလာမှာယဟန်ခံရတယ်ဘယ်မှာယဟန်ခံရသိမ့်တော်မင်္ဂလာမှာအေးအဲ့ဒီလိုယဟန်ခံတယ်ဆိုတော့ဟောဒီယဟန်ဖြစ်သွားတဲ့ပုဂ္ဂိုလ်ဟာတဲ့အကယ်၍ရှင်သာရိပုတ္တရာရှင်မောဝလံတရှိထေရှားရှိအဲ့ဒီယဟန်ခံပြီးတဲ့ကိုရောဟာရှင်သာရိပုတ္တရာရှင်မောဝလံတို့နဲ့ဆွမ်းတဝဲတဲ့ဆွမ်းတဝဲတဲ့စားနိုင်ရရှိသွားပြီဟုတ်ပါလားအေးအဲ့ဒီတိမ်ထဲမှာပဲ တစုံတခုသောခொဏကဟလားကံဒီရွက်ဆောင်မဲ့ဆိုရင်အဲ့ဒီကနေ့မှသိန်တော်မင်္ဂလာကယဟန်ဖြစ်တဲ့ပုဂ္ဂိုလ်ဟာရှင်သာရိပုတ္တရာရှင်မောက္ကလလုံးနဲ့တက်တောင်းဝါနိဟုကမဝါဖတ်ပိုင်ခွင့်ရှိသွားပြီနေထိုင်ခွင့်ရှိသွားပြီအရှိမြင့်သွားတယ်။ဘာမြင့်သွား။အရှိမြင့်သွား။ဒီအရှိမြင့်သွားတာဒါကြောင့်ယဟန်ခံရ ယမခန္ဓာကမဝါကမဝါတိမ္မာဖတ်ရသည်တိမ္မာဖတ်ရသည်ယဟခန္ဓာယဟခန္ဓာကမဝါကမဝါတိမ္မာဖတ်ရသည်တိမ္မာဖတ်ရသည်ကဲပြကြကြည်တာအဓိကတော့ကျအင်မတန်ကြီးမားသော အရှင်းမြင့်လုပ်ငန်းတွေဟာဘယ်မှာပြုလုပ်ရလဲ။အေးနောက်တစ်ခုပြိတ္တရေ အဲ့ဒီတန်ဃာတော်တွေဟာလည်းပဲတဲ့ဟောအဘမသိရင်ဘုန်းကြီးမဟုတ်ဘူးဟုတ်လားဘုန်းကြီးမှရင်အဘတော်သိရတာပြီအဲဒုရကရကမတေဝတ်တအဝတ်ဟာအငြိအကျေးမတင်ဘူးလားငြိကျေးတင်တာပဲကိုယ်တည်းကအငြိကျေးလည်းတင်တယ်ပြင်ဘက်ကအငြိကျေးရောတင်တယ်တင်တော့အဲ့ဒီအဝတ်ကိုတခါတည်းဝတ်ပြီးတော့လွတ်မပြေကြပါဘယ်လိုလုပ်ကြတော့အဲရှော့ဖုတ်ပြီးတော့မိမိတိုက်ပြန်ဝတ်တာပဲမဟုတ်လား အဲ့ဒီလိုပဲဒီတန်ဃာတော်တွေကအပြစ်တစ်ခုပြည့်ဒီတန်ဃာတော်တွေလူထွက်ပြီပဲရှိတော့မှာတော့အဲ့တော့အဲ့ဒီအပြစ်မှာခုနှမျိုးရှိပါတယ်တန်ဃာတော်များအပြစ်ဘယ်နှမျိုးတော့ဒေသနာကြားပြီးတော့ဖြေလိုက်တဲ့အပြစ်၅မျိုးရှိပါတယ်တကူသောအပြစ်ကတော့ဘုန်းကြီးတို့ပါရာဇိကကြားတယ်ဆိုရင်တော့ဘယ်လိုမှကုစားလို့မရတော့ဘူးဘုန်းကြီးကပါရာဇိကကြားတယ်ဆိုရင် လူထွက် လူဝကြောင်းနေနေပြီတခါသင်္ကန်းပြန်ကိုရင်ဝတ်တာပဲရဟန်းဘဝလုံးဝမတက်နိုင်တော့ဟုတ်ပလားအေးကိုက်တာအဲ့ဒီတော့အဲ့ဒီမြစ်ကတော့ဖြင့်တခြားဘာမှကုလို့မရဘူးလူထွက်ပြီးတော့ကကိုရင်ဝတ်ပြီးတော့တရားအထုတ်ရင်အနာဂံတိဖြစ်နိုင်ဟောပရိသတ်ကြီးတန်ဃာတော်မြတ်ဒုတိယအဖြစ်ကြီးဆုံးအာဘကသံဃာတိသိအာဘဘာအာဘသံဃာတိသိ အဲ့ဒီတန်ခါဒီသေးအဘကြတော့တော်တော်ခက်ခက်ခဲခဲကုစားရဘယ်လိုခက်ခက်ကုစားရတလဲတန်ဃောအာရမီဇီဝဒေဒေဇဣတဝရိတန်ခါဒီသေးတော့အစာအလဲအစုံ၃ပါးလုံးတန်ခါနဲ့တော့ဆိုရသူဘုန်းကြီးကတန်ခါဒေတိ33ပါးရှိတယ်အပြစ်အဘဥပဒေ73ချက်ရှိတယ်အဲ့ဒီမှာတစ်ချက်ချက်ညှိသွားတယ်လို့ဆိုရင်အဲ့ဒီအဘကိုပြန်ပြီးတော့ဖြေတတန်ဃာတော်များနဲ့အဲ့ဒီတိန်တော်မင်္ဂလာမှာကမဝါဖတ်ရတယ် ဟုတ်ပါလားဆိုပရိဝောသောတိယပရိဝောသောတိယဓမ္မဝါဓမ္မဝါတိမ္မာဖတ်ရသည်တိမ္မာဖတ်ရသည်အဲ့တော့ပါဠိတိကအောက်ဒုတိယအပြစ်ကြီးဆုံးအဘကိုဖြည့်ဖြောက်ဖို့ရဆိုတော့သိမ့်တော်မင်္ဂလာရှိမှဒုတိယအဘကိုဖြည့်လို့ဖြောက်လို့ရမယ်ဟုတ်ပါလားဗျာအဲ့ဒါကြောင့်တန်ခါအများစုဤအသုံးပြုရဖြစ်သောသိမ့်တော်မင်္ဂလာကို ယနေ့သူတော်ကောင်းတွေကကြမ်းခင်းနဲ့ကောင်းမွန်အောင်ပြုလုပ်ပေးကြတာဟာတန်ဃာတော်များရဲ့တန်ရှင်းရေးလုပ်ငန်းကြီးကိုကူညီလိုက်တာပဲမှန်ရလားအဲအဲ့ဒီလိုပရိဝတ်ဆောက်တည်တဲ့ဝိနည်းစကားပေါ့ဗျာအဲဒုတိယအချိန်ကျတော့အဲ့ဒီပရိဝတ်ကနေပြီးတော့မန္နာဆိုတဲ့လုပ်ငန်းကိုတက်ရပါတယ်အဲ့ဒီမန္တလုံကတိုက်တဲ့တက်တဲ့အခါလည်းပဲရှီရိုနာဟိုတယ်ဟာတိတ်ချကျခမ်းနားတယ်လို့သွားလို့လို့မရဘူး ဟောဒီသိမ့်တော်မင်္ဂလာထဲမှာပဲသံဃာတော်များကကမောအညက်ရွတ်ဖတ်ပေးရပါတယ်။ခိုင်းဆိုမာနတေယမာနတေယကမောဝကမောဝသိမ့်မဖတ်ရသည်သိမ့်မဖတ်ရသည်ဒါတဲ့မာနတေယကမောဝသိမ့်မဖတ်ရသည်ခိုင်းကြည်စမ်း တန်ဃာတို့ရဲ့ဒုတိယအပြည့်ကြီးဆုံးအာဘကိုဖြည့်ပြောက်တဲ့အခါတေပရိဝမနာဆောက်ပြီးတဲ့အဲ့ဒီတိမ်မာကမောဖိုက်နေဒုတိယအရှင်အမဏတက်ရတယ်အဲ့ဒီမှာတိမ်မာကမောဖိုက်ရတယ်သုံးဒီပုဂ္ဂိုလ်ဟာအေး6ရက်တာကာလမန္တကျင်းပြီးတော့အဲ့ဒီလိုခုနပရိဝောဆောက်တည်တာမန္တတက်တာတို့လူစကားနဲ့ပြောရင်စစ်သားတွေကြွာတာကြတာနဲ့တူတယ် ။ဘာနဲ့တူတော့ကွာသားကြတယ်ဆိုတာဓာန်ထမ်းရတာပဲ။ဟာအလီကြီးကြီးပိတ်ပြီးတော့နေပူတဲ့မိုးရွာတဲ့အခါမနာရပြေးရ။နောက်အမိုက်မောင်တိုက်ပိတ်ခံရဒါသူတို့ရဲ့လောကီအပြစ်ဖြေနေပုံ။ဟုတ်ပလား။အဲဒုသံဃာတော်တွေလည်းအဲ့ဒီတိုင်းပဲအခုလိုတမိုးတရားဤသောကြောင့်နဲ့မိုးလင်းအောင်တခြားသံဃာတွေနဲ့မနေရဘူး။ကွာတာအိတ်တဲ့ပုဂ္ဂိုလ်ဘေးမှာတဲလေးနဲ့ပါဠိနဲ့ထိုးပြီးတော့နေရတာ သူအာဘဖုံလာဖုံလာသလားအာဘဖုံလာတယ်ဆိုတော့အဲ့ဒီအာဘသိပြီးတော့မှ၁၀ရက်ဒေသနာမကြရင်၁၀ရက်ပြို့ကျင်းရ10နှစ်ဒေသနာမကြရင်10နှစ်ပြို့ကျင်းရနှစ်90ဒေသနာမကြမိရင်နှစ်90အဲ့ဒီလိုသံဃာရဲ့တီချာတဲကလေးနဲ့ကြောင်းကလေးနဲ့နေရပါတယ်ဒါအမြတ်မြတ်သဘောပေါက်အောင်ပြောရတာနော်ဂိုင်းတော်ပြီဗျာ အဲ့ဒီလိုပရိယောမန္တဆောက်တည်တယ်ပရိယောဆောက်တည်တယ်မန္တဆောက်တည်တယ်လက်ချက်နောက်ဆုံးပြီးသွားတဲ့အခါတန်ခါကအေးတို့ပြီးတဲ့တန်ခါဓာန်ကိုမင်းထမ်းပြီးပြီတို့နဲ့အတူတကွတန်ရှင်းစွာပစ္စယသံမောကဓမ္မသံမောကဒီတကားတော်မတွေလူတဲ့ပစ္စည်းကိုအတူတကွခံယူနိုင်ပြီတန်ခါကံကြီးကံငယ်ပြုနိုင်ပြီလို့အဲ့ဒီလိုဆိုပြီးတန်ခါ20ရဲ့အထက်20ကတပားရောရင်ကိုမရဘူးပြီ အဲ့ဒီတန်ခါပေါင်း20 20ကျော်တို့ဖြင့်ဟောဒီသိမ့်တော်မင်္ဂလာမှာကိုင်းဒီပုဂ္ဂိုလ်ဟာတပည့်တော်တို့တန်ခါပေးတဲ့အပြစ်ဒဏ်ကိုကြီးပြူစွာခံပြီးဖြည့်၍တပည့်တော်တို့နဲ့လက်ရည်တပြင်းကြီးပေါင်းသင်နိုင်ပါပြီအသင်ကောင်းပြီလာတော်လို့ခေါ်လိုက်တာကိုအဗံထွက်တယ်အပနာဆိုတာခေါ်လိုက်တာပါပဲမင်းအပြစ်ကင်းပြီတို့နဲ့လာနေတော့တန်ခါကခေါ်လိုက်တာနားလဲပါတယ်နော် အဲ့ဒီအပန်းထွက်တဲ့အခါလေဒီသိန်တော်မင်္ဂလာမှာကမောဝဖတ်ရပါလေဒါကြောင့်အပန်းထွက်ရာကမဝဒိမဖတ်ရသည်အပန်းထွက်ရာကမဝဒိမဖတ်ရသည်ဒိမဘလောက်တမိုးရှိလဲဗျာဟုတ်ပလားအများတို့တန်ခါအများတို့ အာအဘတ်တဲ့အခါမှာနေထိုင်တဲ့အခါချမ်းသာဖို့ရှိတဲ့အပြည့်ဖြည့်ပြောက်ဖို့ဆိုပြီးတော့တိမ်တော်မင်္ဂလာကြီးပြုလုပ်ရလို့ဘုန်းကြီးတို့တရားတော်မှမြတ်ဒီတခါတော့ဒီမြတ်နဲ့တော်ကြသူဘုန်းကြီးတို့ကတော့ဖြူသွားရအောင်မှရှိသေးတယ်ဟုတ်ပါလားဒီလောက်ဆိုရင်ကိုကျင့်တတ်เสียကောင်းလာပါပြီเนาะဒါယအဟောတနံပရမဒါနံသာသနေသုပ္ပတိဋ္ဌိတာ တာတမကရယာနာသင်္ဃပါနမောတန္တုသာရောသာရောနှလုံးပြော့ပြောင်းဩသူရောကောင်းတို့ဒုံမကသိမ့်တော်မင်္ဂလာယဟန်သံဃာများချမ်းသာအောင်ဤချမ်းအခင်လူတန်းရကုန်သောသင်တို့ဤဒါနာဤအနေပြုကြသည် ယဟန်တန်ငါချမ်းသာအောင်သိမ့်တော်မင်္ဂလာ ပြုရခြင်းအလူတော်မြတ်သည်အဟောလက်ဖြစ်ပြီးအောချီကျူွယ်ဒီပါတကားသာသနိနိဝါလာဝတိရွှွန်တွယ်ပေါ်ဗေယသာသနာတော်၌သာသနိမာယံဂုတ်တိုင်း၌မြို့နယ်မှာငါရက်ွယ်ဓမ္မရဂိတာဖြူမာဇိယိတာွယ်ရီဟုသောသာသနာတော်မြတ်ကြီး၌ သုပ္ပိတိတယခုနှင့်ငါဖာချာလူရှင်များတို့ကကောင်းစွာမသွေသိမ့်တော်မင်္ဂလာကြံအခင်းကိုခင်းလူချင်းကုသိုလ်ပြုခဲ့ပါပေ၏ဓတမထို့ကြောင့်ကလျာဏသင်္ကပ္ပကောင်းသောကြံစီအလီလီဝဝကိုကြီးကိုငါရှိကြပေကုန်သောသာရောသိမ့်တော်မင်္ဂလာပြုမြင်မွန်မှအမွန်တယ်လူတန်းရသောသင်သူတော်ကောင်းတို့သည် ဒေသူတော်ကောင်းတို့သည်အနုမောဒလူအပမဝမ်းမြောက်ကြပါစေကုန်သတည်းအနုမောဒံတုသဘောသဘောကကြည်လေသောသောမနမိရှင်ဇောဇောရယမနတိအရှင်ဖြင့်တရွှင်ရွှင်တဖိမ့်မိတ်တသိမ့်နေလျံဖြာသာဓုတံသုံးငိမ့်သာလျက်ဤကဘာမြေတုံးဟီလောင်းအောင် ညီညာစွာသာတုံတည်၍မို့ဝမ်းမြောက်ကြည်ဝမ်းမြောက်တော်မူကြပါစေကုန်တည်းကိုင်းရည်ဆက်သွန်းချအမြပေးဝေကြစို့ယခုနှင့်ငါအာလုံးသော နတ်ပြမာလူတို့ကြည်ပြူဝမ်းသာဖို့ရာအတိအတိနာမည်ဖတ်ကြားပေးပြီးဖြစ်၍ယခုဘုန်းကြီးတို့အချိန်အားလျော်စွာအချင်းချုပ်ပဲရည်ရက်ချမယ်ရည်ရက်ခွက်ကိုင်သီလသမ္မာသီလသမ္မာဒီပညာနဲ့ ကောင်းစွာပြေလကောင်းစွာပြေလသံဃာတော်သံဃာတော်ရှင်မြတ်တို့ဖေယရှင်မြတ်တို့ဖေယယခုနှင်းငါဖတ်ကြယခုနှင်းငါဖတ်ကြအတိတိတော်အတိတိတော်လူရှင်များတို့နှင့်လူရှင်များတို့နှင့်စိတ်တူကိုမြစိတ်တူကိုမြညီညွတ်ကြလျက်ညီညွတ်ကြလျက်နိဗ္ဗာန်အကိုနိဗ္ဗာန်အကိုအမများကိုအမများ ယေရှုလျက်ယေရှုလျက်တန်ဃာတော်မြတ်သက်ရှိစွာအနာမေယေယံဘေကင်းယောင်ကောင်းမှုမင်္ဂလာဖြစ်စေဖို့ရာယခုနှင့်ငါဟောကြားတရားတော်များအယကောင်းမွန်လို့အပ်သောသိန်းတော်မင်္ဂလာ ကျမ်းအခင်းတို့ကို6သိန်းဝန်းကျင်တို့ဖြင့်စနစ်တကျတင်းနဲ့လပအောင်အတတ်ပညာရှင်လက်မှုပညာရှင်တို့ဖြင့်ကောင်းမွန်စွာစီရင်၍ရှင်မယာဤသာသနာပြု လုပ်ငန်းဝယ်လိုအပ်သလိုသုံးဆွဲနိုင်ရန်ရည်စက်တော်သွန်ချအာရဝန္တာမင်္ဂလာဒါနပြုလုပ်ကြပါကုန်၏သုမတပါဓမ္မရခိတဓမ္မရ ဖြူမဟာရှိတိုက်ခွဲဝဲတိဆောက်ဆဲဖြစ်သောလူသားတို့အသက်တမနဲ့ရေဒီဟုသောအလူဒါနကိုလည်းလူရှင်ပေါင်းတို့နှင့်စိတ်ဓုကိုမြတ် ညီညွတ်ကြလျက်ရှင်မယားဤသာသနာပြုလုပ်ငန်းဝယ်လိုအပ်သလိုပုံဆွဲနိုင်ရန်ရေဇက်တော်သွန်ချလူတိုင်းရပါကုန်၏ဤသိန်းကိုဘာငါတော်မြတ်သုံးဆောင်၍ချမ်းသာကြပါစေချမ်းသာကြပါ ဤရေကိုသံဃာတော်များလူသူတော်ရှင်များသုံးဆောင်၍ချမ်းသာကြပါစေအဲ့ဒါကိုမေတ္တာပုဂ္ဂမဒါနလို့ခေါ်ပါတယ်ပစ္စည်းလူတာကဒါနမေတ္တာပုဂ္ဂမဆိုတာကဒီပစ္စည်းလူယုံနေမကဘူးဒီသိင်ကိုသုံးပြပြီးတော့သံဃာတော်ကြီးချမ်းသာကြပါစေဒီကိုသုံးပြပြီးတော့ပုဂ္ဂိုလ်ကြီးချမ်းသာကြပါစေ လှူတာကတကုသို့အဲဒီလိုချမ်းသာပါစေဆိုလဲမေတ္တာပွားတာက တကုသို့ဟုတ်ပလားဗျာအဲဒါကြောင့်ဘုန်းကြီးတို့စွန့်လူတဲ့အခါလဲဤအာဟာရသည်ဖုံမေသုံးသွားပြီးသာသနာတော်ကြီးပွားအောင်ရွယ်ဆောင်တော်မူနိုင်ကြပါစေမေတ္တာပုပ္ပင်ကမမေတ္တာကမေတ္တာတဏိချမ်းသာစေလိုမှုပုပ္ပကရှိကမကသွားမေတ္တာရှေ့ထားတဲ့ကုသိုလ်ဒါနအဲ့တော့မေတ္တာကတကုသိုလ်ရဒါနကတကုသိုလ်ရမှန်ရလားဗျာ ဆိုဤသိမ့်ဤရေတို့ကိုသုံးဆောင်၍သာသနာတော်ကြီးပွားအောင်ရွတ်ဆောင်တော်မူနိုင်ကြပါစေဤကောင်းမှုကြောင့်ဘဝတပါကြောင်းသွားကြကုန်သောဥထွန်လိုင်းဒေါသန်ရွှေသုမတပါသောမိ ထိုမတပါဥလင်ရှုပံထိုမတပါဥချောင်ခွန်ဝိဒေါ်လုံးဥထွန်းမြင့်ဒေါ်ရှုတီအကိုပန်းဝင်းဒုမတပါဥစိန်လှိုင်ဒုမတပါဥမောင်ခင်ဥတန်ခင်ဟုတ် ဘုမတပါဘုမတပါနဖက်မိဘမြာနဖက်မိဘမြာအာလုံးသောအာလုံးသောဥအောင်မင်းဥအောင်မင်းဒေါခင်ဝင်းကြီးဒေါခင်ဝင်းကြီးဥခင်တရားဥခင်တရားဒေါခင်ကြီးဒေါခင်ကြီးမကင်စွမ်းမကင်စွမ်းဒေါခောပူဝဒေါ စရှိသောပုဂ္ဂိုလ်ပေါင်းတို့သည်ဖြစ်ရာဘဝကသာဓုခေါ်လျက်နတ်နိုင်ဖြစ်သောရောထမင်းခင်းအယုံပရိသပင်ဝိယင်ဗိမာန် ရွှေရန်သင်းပင်ကောင်းခြင်းကုံလုံးပြည့်စုံကြပါစေတပည့်တော်တို့လည်းဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤနိဗ္ဗာန်မရောက်မီဈာကာလ၌

လေးစွာအလူသင်္ကန်းထိပနပကံခွက်ရောက်အလူဤထိုဘာခကိုအာလုံးသောဘုဝမိပါဆရာသမဆွေမျိုးမိတ်ဆွေ30တပုံနေရှိရှိသမျှရှိရှိ လူနမြမသတ္တဝါတွေအားညီတူရစေမြတ်ပေးဝေပါကုန်၏မြတ်ရ၍ကိုယ်စိတ်နှဖျာချမ်းသာကြပါစေမြတ်မြတ်မြတ်ယူတော်မူကြပါကုန်သော